ဒီနေ့ကမြင်တဲ့အခိုက်အတန့်မှာမြင်တယ်မြင်တယ်ဟုဒီလိုပေါင်းလိုက်လိုက်ပြီးတော့မှတ်ရင်းကနေပြီးဝိရတတိသမာဓိတွေအားကောင်းလာတဲ့အခါမှာအာယုန်မရှိတဲ့ချိန်လာခဲ့ပြီးတော့ကျုံးလိုက်တာပိုင်းခြားသီးမှုအစပေါ်လေအဲ့ဒါလေးပြောတော့ပါတယ် ဆက်ရှုလို့ရှိရင်အကြောင်းနဲ့အကျိုးဒါလေးကြီးကြည့်လာတယ်ဆိုတာပေါ့လေအကြောင်းနဲ့အကျိုးသိပုံကတော့အများကြီးရှိပါတယ်ကျုပ်အကြောင်းကြောင့်နာကျိုးဖြစ်ပုံနာအကြောင်းကြောင့်နာကျိုးဖြစ်ပုံအဲနာအကြောင်းကြောင့်ရုပ်အကျိုးဖြစ်ပုံနာအကြောင်းကြောင့်နာအကျိုးဖြစ်ပုံနဲ့ရုပ်အကြောင်းကြောင့်ရုပ်အကျိုးဖြစ်ပုံတွေပေါ့လေ အကြောင်းကြီးကတော့အများကြီးရှိပါတယ်။နောက်ဆုံးမှဆိုရင်အဲ့ဒါဒီပြောသေးပါဦး။တခုလောက်ရှိရှိချင်းပြောထားနားရှင်းသွားမှနောက်ပြောရတော့ကောင်းပါလား။အကြောင်းနဲ့အကျိုးရှင်ရင်းကသဘောပေါက်ပြီဆိုလို့ရှိရင်ဒီထဲမှာဖန်ဆင်းရှိမဟာဇမကြီးပြုတ်သွားပြီ။ ဆိုဆိုပဲကတော့မဟာဇမကြီးရှိတယ်ဆိုမဟာဇမဝါရပေါ့ပါဠိလိုတော့အစ္ဆရနေမနာဝါရခေါ်မဟာဇမကြီးကဖန်ဆင်းတဲ့ဖန်ဆင်းလို့ကမ္ဘာလောကကြီးတက်ရှိတဲ့အရာဝတ္ထုတွေရှိနေတယ်ဆိုတာပေါ့လေဟိုယုံနာဖြစ်စဉ်လေး ခုလိုသတိပဋ္ဌာန်၄ရာလိုက်ပြီးတော့ရှုတဲ့အခါကျတော့အကြောင်းနဲ့အကျိုးသူ့အကြောင်းနဲ့သူ့အကျိုးကွင်းဆက်ဖြစ်ပုံလေးတွေတည်သွားပြီဆိုရင်ခုနအကြောင်းမဟုတ်တဲ့ဟာကိုအကြောင်းလောက်ယူတဲ့ဝိသမဟိတုကဒိဋ္ဌိပါလေအဲ့ဒါကျင်းသွားတယ်အဲ့ဒါယထာတုယထာဘူတ ဝိပဿနာလို့ခေါ်ပါတယ်သာဂုတအကြောင်းနဲ့အကျိုးဖြစ်စီကိုပေါ့လေအနုပဿနာဆိုတော့လျောစွာရှိတည်တဲ့ဉာဏ်နဲ့အဲ့ဒီဉာဏ်လေးရတာအဲ့ဒီဉာဏ်လေးလက်တွေ့မရခင်ကတော့ အစင်းရှိလူယူဝါဒလက်ခံတာပဲဟွန်းဒါတို့ကအတိမှားတော့ယုံမှုတွေလည်းမှားတာပဲအတိမှားကမိစ္ဆာဉာဏ်ခေါ်တယ်ယုံမှားတာကမိစ္ဆာအဲမိစ္ဆာတတ္တာပေါ့လေတော့ထူအောင်မှာပေါ့ လွယ်မှားတဲ့အတိဖြစ်လို့ရှိရင်လွယ်မှားတဲ့ယုံကြည်မှုဆိုတာနောက်ဘက်ဖြစ်လာတာပဲအခုဒီမှာအကြောင်းနဲ့အကျိုးရှင်ရင်းကတည်သွားပြီဆိုလို့ရှိရင်မိစ္ဆာညာနာဆိုတာမရှိတော့ဘူးသမ္မာညာနာဖြစ်လာတယ်သမာဓိဖြစ်ရဲ့ကိုယ်စားပေါ်တယ်သမ္မာညာနာအမှန်တည်နေတာတဲ့ အမှန်မသိလို့ရှိရင်အလွဲတွေယုံကြည်တတ်တာကိုအမှန်သိသွားတော့ခန္ဓာဝိသတဟနာဆိုတာဝိသတရာဒါတွေလည်းမရှိတော့ဘူးဒါလည်းကျင်းသွားတာပဲစောစောပိုင်းကဆိုလို့ရှိရင်တော့သူပြောလူပြောနေပါလေအကြောင်းကျိုးပေါ်မှာပေါ့ သုံးဖို့အကြောင်းကျိုးဖြစ်ဖြစ်ဆုံးတာဖြစ်စီပေါ်မှာမတိမှုတွေကထပ်နေတာအလွာကြီးတို့ထပ်နေတာအဲဒါသံမောဟလို့ခေါ်ပါတယ်ဟွန်းမောဟဆိုတာတွေးဝေးတာမုံမောမပြတ်မသားတာပေါ့မုံမုံမောမောမပြတ်မသားဖြစ်နေတော့ဟွန်း မှားတော့မသိတာပါပဲမသိုံနဲ့မဟုတ်ဘူးအမှားတွေလျှောက်သိရပါဒါတဲ့ဆံမောကတိတ်ကိုပြီးတော့တိတ်ကိုတူခဲ့တာပေါ့တိတ်ကိုမသိတာတိတ်ကိုအတိမှားခဲ့တာပေါ့အတိမှားတော့အမှန်ကိုလည်းပဲယုံကြည်တဲ့တတတရားမဖြစ်တော့ချော်ထွက်သွားပြီခုတော့သူအကြောင်းနဲ့အကျိုးသူအကြောင်းနဲ့သူအကျိုး စိတ်ဆက်ဖြစ်ပုံလေးတွေကိုယ်လေးမြင်လာတဲ့အခါကိုယ်လေးကြည့်လာတဲ့အခါကျတော့ရှင်းသွားတော့ပိဿာညာနာနေရာမှာသမ္မာညာနာရောက်လာတယ်အလေးရောက်တော့အပေါင်ပြောက်ဆိုတာပေါ့လေမောင်ပြောက်တော့ရှင်းသွားပြီဟောဟုတ်ပါလားကျောင်းကျောက်အကျိုးဖြစ်တယ်ဆိုတော့ဟုတ်ပါလားငါကငါရှင်းနေပြီသိနေပြီ သူ့အကြောင်းကြောင့်သူ့အကျိုးဆရာဆရာအကြောင်းကြောင့်ဆရာဆရာအကျိုးတွေဖြစ်နေပါလားဆိုတာကိုရှင်းတော့တော့သံဃာဆိုတာမရှိတော့သံဃာရှိစဉ်ကာလကတော့အဘိနိဝေစဆိုတာအဘိဆိုတာတဲ့တယ်ကြီးနိဝေစဆိုတာစူးဝင်နေတာပေါ့အယူဝါဒအမှားကြီးစူးဝင်နေတာ မဟာဗြဟ္မာကြီးရှိတယ်မဟာဗြဟ္မာကြီးကဖန်ဆင်းတယ်ဆိုတော့လေအဲ့ဒါကြီးကစိုးနေတာတော်တော်နဲ့ကိုမထွက်ဘူးသူကဒီစိုးနေတာဟွန်းဒီနှစ်ခုပေါင်းလိုက်တဲ့အခါကျတော့သမုဟပြိနိဝေစာတဲ့ပြင်းပြင်းထန်ထန်ထူထူထဲထဲမတိမှုတိမမှုတွေကဟောဒီဖုံးဖိထားတဲ့ခါကျတော့ဒီမိဖြစ်ရဟောဒီ အဲ့ဒါမှတိတ်တယ်ကြီးရှင်းဝင်ပြီးတော့ပေါ့လေဆွဲလန်းနေတာပေါ့တော့အဲဒီသမောပိဋိဝိသလည်းကျင်းသွားတယ်တဲ့ဣတဗုဒ္ဓနုပသနာဘာဝင်တော့သမောပိဋိဝိသပတ်ကြတိလည်းလို့ဆိုထားပါတယ်အခုလိုကိုယ်ကပေါ်လုံးပေါ်စေ ရှုခွက်တရားလေးတွေပေါ်ဒီသူတို့ဖြစ်တော့စစ်စစ်မပြည့်စုံပန်ကြာကြာအခုလိုသတိပ္ပံဒီနဲ့ရှုလို့အမှန်လေးသိလာပြီအကြောင်းကျိုးဆက်ဆက်ပုံသိလာပြီဆိုလို့ရှိရင်အဲ့ဒီသိလာတဲ့ဉာဏ်ဟာယထာနိဝသနာဉာဏ်လို့ခေါ်ပါတယ်။ဟွန်းထုတ်တိုင်းမှာဆိုတာခံမှထက်တာရှုသိမြင်တဲ့ဉာဏ်အကြောင်းနဲ့အကျိုး ပမတ္တရှိသိပြလက်ညာအဲ့ဒီညာကိုပွားစေတဲ့ယောဂီပုဂ္ဂိုလ်ဟာအဲ့ဒီညာမျိုးရအောင်ဖြစ်စေလို့ရှိရင်ဘုံဖြစ်စီအောင်ဖြစ်လို့ဖြစ်မှအဲ့ဒီတိညာမျိုးဖြစ်ပေါ်လာမှသံဃောပိနိဝေသပ္ပဇာတိဆိုတာပါလေပြင်းပြထန်တာတို့မှုကြောင့်ဘုရားအယူဆ စူးဝင်နေတဲ့ဟာကိုလည်းပါဖိတ်ရှားလိုက်တာကျင်းသွားတာပဲတော့ဒီတော့မြင်စေကာလမှာရရှိရဲ့အစဉ်ကယုတ်ဒီကြောင်ယုတ်ပေါ့လေမြင်တွေ့ခံစားတာကအကျိုးနံအဲဒီအကျိုးနံတရားဟာဖန်ဆင်းကမဟုတ် ဂျူမာကြီးရဲ့ဖန်ဆင်းကမဟုတ်တို့ဟုတ်တာပါလို့ပေါ်တာចောင်းကျိုးတာဟုတ်ပဲចောင်းတဲ့အကျိုးနှီးနေပြီးတော့ပြည့်နေတာចောင်းကျိုးပေါ်စေအဲ့ဒီမြင်တဲ့အခိုက်အတန့်မှာအចောင်းတဲ့အကျိုးတွေယုံနာတွေပေါ်နေတယ်ចောင်းကျိုးပေါ်စေဟွန်းပြိခယုံနာပြစ္ဆုတ်ပါဆိုတာအမှန်တရားရှိပါမှာလား ကြောင်းကျိုးပေါ်စေရှုမှတ်ခွဲအခုလိုတအားဆိုင်ပြီးတော့ချိန်သားခိုက်ရှုပြီးတော့ဗောလိတတိတွေစိတ်ဆူဆူတဘာတိတွေဖြစ်ပြီးတော့တဲ့သွားလို့ရှင်ရှင်းရှင်းလင်းသိလာတော့ပဲကြောင်းကျိုးပေါ်စေရှုမှတ်ခွဲကျိုးတရားနန္တရားအကြောင်းတရားအကျိုးတရားဗောလိကိုယ်ကိုယ်ပြပြသိသွားတာပါ ကြောင်းကျိုးပေါ်စေရှုမှခွဲရှုကြည့်လို့ကိုယ်ဝဲပြပြတိသွားပြီဆိုလို့ရှိရင်တို့လို့တို့လို့ဆိုတာပေါ့လေကြောင်းမတိပဲနဲ့အကျိုးတွေပေါ်တာတွေ့လားဆရာကြောင်းမတိပဲနဲ့ဆရာအကျိုးတွေဖြစ်နေတာလည်းမသိတော့အကြောင်းမဲ့ဖြစ်လေသလားဒီမှာကြီးရပဲဖန်ဆင်းနေသလား ဘဝကြီးကဖန်ဆင်းထားတာပဲစသည်ပေါ့လေမယုံတည်ုံနဲ့အဲ့ဒါလိုပေါ့တူလို့တူလို့ဒီပေါ့လေဝိဇိကိစ္စခေါ်ပါတယ်တူလို့တူလို့မဆုံးဖြတ်နိုင်တာပေါ့ဝိမတိလူလည်းခေါ်ပါတယ်ဟိုလိုလိုဒီလိုလိုပေါ့လေအတိဆုံးဖြတ်နိုင်တဲ့သဘောကြီးဖြစ်နေတာတော့ ဟိုအကြောင်းနဲ့အကျိုးပေါ်စဲမှာအခုလိုတတိပဋ္ဌာန်ကြီးနဲ့ရှုလို့ဝိရိယတတိသမารိသမာဓိခန္ဓာတွေလည်းပြည့်စုံအားကောင်းလာပြီ။ဟောလည်းပါစိတ်တွေတည့်ပြီးတော့ကြည့်ပြီးဆိုလို့ရှိရင်ဟုတ်လားကျောင်းကျိုးပေါ်စဲမှာရှုမှတ်ပြီးတော့ကိုယ်ကိုယ်အကြောင်းနဲ့ရှုခွဲပြားကြည့်တော့ဟွန်းဟုတ်လားကာရကတိကြီးပါလေပြုတ်တော့ စုံမတွေလည်းကျင်းပြီးတော့ကရကတိတ်ကြီးဖန်ဆင်းသူဆိုတာကလည်းမဟာဇမကြီးအဲ့ဒါပြုတ်သွားတော့တာပဲဒီကွာရှိတာမဟုတ်မရှိတဲ့အရှိလို့ပြီးတော့အကြောင်းနဲ့အကျိုးသူ့အကြောင်းနဲ့သူ့ကျိုးမသိလို့စိတ်ကူးနဲ့အရှိလို့ပြီးတော့ကိုယ်ပေါ်ကြည့်ကြတာခုတော့ရှင်းသွားပြီတဲ့ဒီသိညာရသွားပြီ ဝိတ္တိဝေထဲမှာအဲ့ဒီလိုဉာဏ်မျိုးပိုင်ပိုင်ရရှိတဲ့ပုဂ္ဂိုလ်ကိုဂုံပြုချီးကျူးထားပါလေချီးကျူးပုံကတော့အဲ့ဒီလိုဉာဏ်မျိုးနဲ့ပြုတ်စုံတဲ့ယောဂီပုဂ္ဂိုလ်ဟာတဲ့ဘုရားမြတ်စွာသာသနာမှာဗုဒ္ဓရည်ကြီးမှုမှာ တစ္တာယာရသွားပြီတဲ့အသက်ရှူချောင်သွားပြီတဲ့ဒီလိုအကြောင်းနဲ့အကျိုးသူအကြောင်းနဲ့သူအကျိုးဆက်ဆံမသိခင်ကတော့အဲ့ဒါလိုဖန်ဆင်းရှင်နေလိုက်ပြီးတော့ုံတို့ဟုံတို့နဲ့လိုက်ကိုးဝယ်ရတာသူဆိုင်ရာနဲ့၆ထားတာမကိုးဝယ်ရင်အဲငရဲချမယ်သူကိုးဝယ်ရင်ကောင်းကင်ဘုံတင်မယ်ဆိုတာပေါ့လေ ဒါမျိုးတွေပေါ့ဒီမကိုးဝယ်လို့ရှိရင်ကောင်းကင်ဘုံမရောက်မရောက်မှလည်းဆိုးတယ်လေဟမ်အပယ်လည်းကြမှလည်းဆိုးတယ်လေအဲလိုပုဂ္ဂိုလ်အသက်ရှူကြနေတာပေါ့ကိုယ်အเจ้าနဲ့ကျိုးသူအเจ้าနဲ့သူကျိုးရှင်းရှင်းလေးသိသွားပြီဆိုလို့ရှိရင်အသက်ရှူရှောင်သွားပြီဟမ်ဆုံးဖြတ်နိုင်စွာရှိသွားပြီဟမ်ငါပြမမဟုတ်ဘူးဆိုတာပေါ့လေ မဟာဗြဟ္မာလည်းသူတွေကိုချမ်းသာအောင်လည်းလုံးဝပြေးနိုင်ဘူးဆင်းရဲအောင်လည်းပဲဒီအပယ်လေးဆွဲမချနိုင်ဘူးဆိုတာကောင်းသိသွားပြီအဲလိုရှင်းသွားတော့တကူကတော့ကောင်းဝင်ပုံရောက်မှလည်းဆိုရင်ငရဲကြမှလည်းကြောက်ဆိုတော့အသက်ရှူကျက်နေတော့အခုတော့အသက်ရှူချောက်သွားပြီပြီးတော့သာသနာမှာထောက်တရားလေးရသွားပြီဟွန်း ခြေကုပ်ရသွားပြီပေါ့လေဟွန်းထောက်ရတရားပေါ့လေရဲသွားပြီဒီတိုင်းလာသွားဒီတိုင်းလာသွားလို့ရှိရင်သူရဲ့သွားရလမ်းကြောင်းလည်းပဲတေချာသွားပြီတဲ့နိစ္စဆိုတော့တေချာတော့ပေါ့ကိန်းတီတေချာတော့လေတော့တော့တေချာသွားပြီတဲ့အထက်ပိုင်းညာနေဖြစ်သေးသေးတောင်းတော့ တင်ညာလေးတစ်စိမ်ရှိနေလို့ရှိရင်အမျက်ရှိနေလို့ရှိရင်သူတော်ရမယ်ပေါ်ကလမ်းကြောင်းမြဲနေတော့ဘယ်တော့မှအောက်တိုင်းလောက်တော့မကြနိုင်ဘူးဆိုတဲ့အတိတ်ပဲပေါ့အဲဒါသူ့ကိုချီးကျူးထားတယ်ကျူလသောတပန္နာတဲ့မဟာသောတပန္နာကပထမမဲ့ရသွားတော့ အပယ်လမ်းကြောင်းကြီးလုံးဝပိတ်သွားတယ်လို့ပေါ့လေအခုဒီညာလေးတော့ရတဲ့ပုဂ္ဂိုလ်ကလည်းပဲဒီတိုင်းလာဆက်သွားလို့ရှိရင်သွားရမယ်ရောက်ရမယ်ဟာကိန်းကြီးမြဲနေတော့သူလည်းပဲတောတပံအသေးစားလေးပါဆိုတာကျူလာသောတပန္နာပါအဲ့လိုတော့ဂုံတင်ချီးကျူးထားပါလေအဲ့ဒါလောက်ဒီအစွမ်းရည်တတိရှိတဲ့ညာမှာသို့သောဥပဒနာညာတော့မဟုတ်သေးဘူး ဒီလောက်လေးတော့ရရင်ပဲအာသူတို့အကြောင်းကျိုးသိရင်ပဲတော်တော်လေးတော့အတက်လာပါပြီသူ့တိုက်တာနဲ့သူပေါ့လေဒုက္ခခရခိုတဲ့အတိုင်းမှာဒုက္ခလည်းပဲရော့တဲ့နေရာရော့သွားပါပြီကုန်တဲ့နေရာကုန်သွားပါပြီဒါကတော့ထူးခြားတဲ့အကျိုးပါပဲသူကတော့ဒုက္ခဆိုတာဆင်းရဲပဲ ဆင်းရဲဆိုတာမကောင်းတာပဲလက်မခံတတ်တဲ့ဟာပဲဒါမှမဟုတ်များသောအားဖြင့်တတ္တဝါတွေကကိုယ်မကြိုက်တဲ့အရာတွေအလိုလိုလက်ခံရတာဖြစ်နေတာကိုယ်လက်မခံကြဘူးလို့ကိုယ်ဟာကဆင်းရဲကိုယ်လုပ်တဲ့ဤလည်းမသိကြည့်ရင်လည်းဟောဒီပတ္တိလည်းမလုပ်မလုပ်တော့ဆင်းရဲတွေကလာနေတာပဲ။ လေပတ်ဖြစ်နေတာပဲအဲဒါကို လေပတ်ဖြစ်နေတာကိုဝတ္တလို့ခေါ်ပါတယ်ဝတ္တနဲ့ဒုက္ခပေါင်းလို့ဝတ္တဒုက္ခတဲ့ကျောင်းနဲ့ကျိုးလေပတ်ပြီးတော့ဖြစ်နေတဲ့ဆင်းရဲတွေလို့ဆိုပါတယ်ကျောင်းကျိုးနှစ်ပြားလေပတ်ခါကျောင်းကျိုးနှစ်ပါးဆစ်ဆက်ခါလေတာဝတ္တမဆိုတာပါလေတယ်ဆိုတာဆင်းဆင်းပြဖြစ်နေတာဒါပါပဲ ဟိုအစိတန်တဲ့ရည်ကြီးကြောင်းမှာတက်ကရည်တွေလာတဲ့ခါကျအဆက်မပြတ်ရည်ကြီးရှိစင်းနေတယ်ဗောလေပံကာလည်းပဲဆိုင်ရာဆွီကလုတ်နှိပ်ထားလို့ရှိရင်ဓာတ်အားတွေလာနေတဲ့ခါလဲနေတယ်လို့ဗောလေမရဘူးအဲဒီသဘောမျိုးဗောလေအဲဒါဝတ္တလို့ခေါ်ပါတယ်အဲဒီဝတ္တဒုက္ခတွေဖြစ်နေတာပဲကြောက်ကြွဆက်ဆက်ပြီးတော့ဖြစ်တာကတော့ အချုပ်အားဖြင့်ဆိုရင်၃မျိုးပဲရှိပါလားတိကိလေသာဝတ္တဒုက္ခနှစ်ကမ္မဝတ္တဒုက္ခသုံးဝိပါကဝတ္တဒုက္ခသူ၃မျိုးရှိပါလားကိလေသာဝတ္တဒုက္ခဆိုတာဉာဏ်ဉာဏ်မှုတွေပေါ့လေကြောင်းတဲ့အကျိုးဆက်ဆက်ပြီးတော့လည်းပတ်ဖြစ်နေတဲ့ဆင်းရဲတွေပေါ့ ကမ္မဝတ္တဒုက္ခဆိုတာကအဲ့ဒီညီညာမှုအကြောင်းပြုပြီးတော့ကိလေသာအကြောင်းပြုပြီးတော့ရှင်ဆက်ပြလဲပတ်ပြီးတော့ဒုက္ခတွေရောက်နေတာပါလေအပြုအမူတွေပေါ့ကိုယ်တော်စိတ်ဓာတ်အပြုအမူတွေပေါ့ဒါရောဝိပါကဝတ္တဒုက္ခဆိုတာကကောင်းမကောင်းအပြုအမူရောက်အကျိုးရအကျိုးဆက်ပေါ့လေခံစားရတာရောပါ အဲဒါကြောင့်ဥပကဝဋ္ဌဒုက္ခလို့ခေါ်ပါလားကိလေကာမဝိပါကဝဋ္ဌသုံးမျိုးမှတ်ဆိုတာပေါ့လေခုနားလည်သွားပါပြီကိလေသာဝဋ္ဌကာမဝဋ္ဌဥပကဝဋ္ဌရှိရသုံးမျိုးအဲ့ဒီသုံးမျိုးတွေကကိလေသာဝဋ္ဌဆိုတာကိလေသာတွေတော့အကုန်ယူဖို့မလိုပါဘူး သုံးမျိုးပဲမြတ်စွာဘုရားယူပြထားပါတယ်အဲဒီသုံးမျိုးကတော့တိအဝိဇ္ဇာနှစ်တဏှာနဲ့သုံးဥပါဒါနဆိုတာပေါ့လေဝိဇ္ဇာဆိုတာကအမှန်တရားကို မသိတာမသိခြင်းပေါ့လေမသိအောင်လည်းကြောင်းမြန်သိတာပေါ့လေအမှန်ကိုမသိအမှားတွေသိတာဆိုအဝိဇ္ဇာခေါ်ပါတယ် ရားကဒီလိုလုံးမှဒုက္ခတွေကြီးပဲလို့ဟောထားတာဒုက္ခကိုဒုက္ခမှမသိတာပေါ့ဒုက္ခကိုမသိတဲ့အပြင်သုခလို့ချမ်းသာလို့ထင်တာဒီရတာကောင်းကြားရတာကောင်းနိုင်ရစားတိရတိရတာကောင်းအကုန်လုံးအကောင်းကြီးလို့ထင်မှပြီးတော့အလိုကြီးကြည့်နေတာပေါ့ဒီမှာမသိဘူးဒီမှာမဟုတ်ပေါ့ ဆင်းရဲကြီးအကြောင်းအာယုံတွေကိုဆာလုံတာဟောဒီကောင်းတာတွေမြင်ကြနာစာထိပြီးကြတာဆာလုံတဲ့သဘောအဲဒါကိုငန်းငန်းတဲ့လောဘနဲ့ပေါ့လေအာကြီးတဲ့လောဘနဲ့ဆွဲလွန်ထားတဲ့သဘောဟိုစောစောပိုင်းကပြောခဲ့တဲ့အတိုင်းជីជីဝအတ္တရှိတယ်ဆိုတော့အယူဆွဲပေါ့အယူလွဲပေါ့အဲ့ဒါပေါ့ ဇဝတလက်ခံတာလို့ရှိပရမတာလည်းရှိတယ်ဆိုတော့အဲ့ဒါတွေလည်းကြည်တဲ့အကုန်လုံးပါသွားတာပါပဲအဲ့ဒါလိုအစွဲတွေပေါ့အဲ့ဒါဥပါဒနာခေါ်ပါတယ်အဲ့ဒီသုံးမျိုးတွေကအဝိဇ္ဇာကတော့အမှန်ကိုအမှန်မသိတာပေါ့အလွဲကြီးသိတာဝိဇ္ဇာအကောင်းကြီး ဘဝကောင်းလေမျောလေးတောင်းတတာတဏှာအဲ့ဒါတွေကိုငန်းငန်းဆွဲမလွတ်ချင်တာအမှန်ကိုအာကြီးတဲ့တဏှာပေါ့လေလောဘတွေပေါ့ရမှာရှင်းနိုင်မယ်ဆိုတဲ့သဘောပေါ့အာကောင်းတဲ့တဏှာလောဘအာကောင်းတဲ့ဇီဝအတ္တအစွဲတရားမှာတစ်ဆင့်ဆက်ပြီးတော့ပရမတ္ထအစွဲပေါ့လေအဲ့ဒါလေးပေါ့ဥပါဒံခေါ်ပါတယ်ကွာ အဲလိုရယူထားပါတယ်တော့မှာဝိဇာတနာဥပါဒသုံးဖြာကိလေသာတဲ့ဒါဆင်းရဲပဲသူတို့ကိုယ်လည်းဆင်းရဲတာသူတို့အကြောင်းပြုပြီးတော့လည်းမဆုံးနိုင်တဲ့ဆင်းရဲတွေလည်းကျုံရပါပဲအဲဒါကိုကိလေသာဝတ္တဒုက္ခလို့ဆိုထားပါတယ်သူ ။ဉာဏ်တော်အဖြစ်ကဘာသူကဘာသားတွေဟာကိုယ်နှုတ်အပြုအမူတွေပေါ့လေ။မကောင်းတဲ့ကိုယ်နှုတ်ဆုစားအပြုအမူတွေကများပါလား။ကောင်းတဲ့ထိုက်ရှင်းတဲ့ရင်ကျေးတဲ့ကိုယ်နှုတ်ပြည့်စိတ်ထားအပြုအမူတွေကလည်းပါလား။မကောင်းတဲ့ကိုယ်နှုတ်စိတ်ထားအပြုအမူကတော့သူ့တဘာဝအခြေဆိုးတွေပေါ့တတ်တယ်ခိုးတယ်ကာမသုံးကြတယ် မတောင်းကြတာမအာကြီးတောင်းကြလာတာပြီးတော့လိန်နဲ့ရန်တိုက်တယ်ချိန်မောင်းဆဲဆိုတယ်ဟွန်းပြီးတော့အနှစ်မဲ့တဲ့စာရီလည်းကအချိန်ကုန်ခံပြီးပြောတယ်အနှစ်မဲ့တဲ့စာရီရေးတယ်နားလေးပါဒါနှုတ်နဲ့ဆက်တဲ့အချိန်ဆိုးတွေပေါ့စိတ်နဲ့ဆက်တဲ့အချိန်ဆိုးကတော့ သူတို့သူပိုင်ပစ္စည်းကိုမတရားလိုချင်တဲ့အပိုင်ရှိချင်တဲ့တရားသဖြင့်တောင်းယူမယ်ဖလဲယူမယ်ဝယ်ယူမယ်ဆိုတဲ့သဘောမျိုးမဟုတ်ဘူးတခုရမြတွေမှာအများကြီးဖြစ်တတ်တော့လိန်ညာပြီးတော့စားတတ်တဲ့ပုဂ္ဂိုလ်တွေအများကြီးရှိရတာသူများဖြစ်ဖြစ်စီစေခြင်းနဲ့သူများတတ်ခြင်းနဲ့ဖြတ်ခြင်းနဲ့ဖြစ်စီခြင်းနဲ့ကောင်းတာပြုတယ်ကောင်းကျိုးပြဆိုးတာပြုတယ်ဆိုးပြသိပြီးတာပဲဆိုတော့ဟောလေ စိတ်ပိုင်းဆိုင်ရာအခြေစိုးတွေဟောတယ်ကမ္ဘာလောကမှာအဲ့ဒါတွေရှိနေပါတယ်အဲ့ဒီအခြေစိုးတွေကပြီးပြီးပြောက်ပြောက်မဟုတ်ဘူးတေကရာထုံးစာအရတရားထုံးပြီးပြီးတော့ပြောက်သွားပြီမယ်လို့တစ်ချိန်မှာအကျိုးပေးဖို့ရာအတွက်သူကတတိလေးကြီးခြံထားခဲ့တယ် ကောင်းတဲ့အပြုအမူလေးရှိပါတယ်သူများကိုမေတ္တာထားတာကျင်နာတနာတာကုညီကျင်နာပါလေဒီမှာအဲဒါလေးသိချင်းတဲ့ကိုယ်လုံးစိတ်ဓာတ်အပြုအမူလေးဖြစ်တတ်ပါတယ်သို့သောအဲ့ဒီအပြုအမူကလည်းပဲဘဝဆင်းရဲလွတ်မြောက်ရေးအတွက်အပြုအမူတော့မဟုတ်ပါဘူးအဲဒါလေးတွေကောင်းတဲ့အကျိုးတွေရပါတယ်တော့ အဲ့ဒါကဘာအကြောင်းပြုပြီးတော့ဖြစ်တယ်လဲလို့ဆိုတော့ခုနအဝိဇ္ဇာတဏဥပါဒံခေါ်တဲ့ကိလေသာဝတ်အကြောင်းပြုပြီးတော့ဖြစ်တာမကောင်းမှုဒုစရိုက်တွေဆိုတာမကောင်းမှမသိလို့ပေါ့မသိုံလည်းမဟုတ်ဘူးကောင်းတယ်လို့ထင်မှတ်လို့ပေါ့ ဆိုးကျိုးပေးမယ်ဆိုတော့လည်းမသိပြောင်းမြန်ကောင်းကျိုးရမယ်ဒါလို့လို့ရှိကောင်းကျိုးရမယ်ဆိုတဲ့အတိလွဲတာတွေပေါ့အဲ့ဒါတွေဖြစ်လာတာအတိလွဲတော့အဲ့ဒါကိုရချင်လာတာပေါ့လေဆာလောင်းတာတဏှာဖြစ်တာငန်းငန်းတဲ့တဏှာလည်းဖြစ်တာမိမိရဲ့ဇီဝတာလေးကောင်းစားဖို့ရာအတွက်ဇီဝတာအစွဲနဲ့ပေါ့လေဒါလေးကောင်းစားဖို့ရာအတွက် ကောင်းတဲ့အပြုအမူတွေပြုတာပဲအဲ့ဒါနဲ့မကောင်းဆိုးတွေရတာပေါ့ကောင်းတဲ့အပြုအမူတွေကြလည်းပဲကောင်းတယ်ပဲဘယ်လောက်ကောင်းလာတော့ဘဝဆိုတာဘဝသိဖြစ်လာလို့ရှိရင်ကိုယ်ကပြိုခြင်းနဲ့အိုတယ်ကိုယ်ကမာခြင်းနဲ့နားတယ်ကိုယ်ကနေခြင်းနဲ့သိတယ်ကိုယ်ရှိတော့ကိုယ်ဆင်းရဲစိတ်ရှိတော့စိတ်ဆင်းရဲကောင်းတာလေးကနည်းနည်းလေးအဆိုးကြီးအများကြီးပဲ ဘလို့အတိုင်းသာကြီးကောင်းတယ်ဆိုတာပေါ့လေအဲ့ဒါကိုမသိဘူးကောင်းတာလေးကလည်းလည်းအဆိုးကြီးအများကြီးပဲဆိုတာဒီလိုလည်းမသိဘူးအဲ့ဒါအဟုတ်ထင်တယ်အဲ့ဒါအဝိဇ္ဇာပဲအဲ့ဒီကောင်းတဲ့အပြုအမူလေးဒီကောင်းတဲ့အခြေအနေလေးတွေကိုစာလောင်နဲ့တောင်းလာတယ်ဆွဲလန်းတယ်ဇီဝတလေးကောင်းစားဖို့ရအတွက်ဒါလေးအဲပြုမှုပြောဆိုကြံစည်တယ်ဒါလေးပေါ့ အဲ့ဒါလေးကအဲ့ဒါကြီးကကာမလို့ခေါ်ပါတယ်ကာမစေရနာကြီးပါတော့တယ်ဒါကြီးမကောင်းကံကောင်းကံတွေဖြစ်ဖို့ရာအတွက်ပဲလှုံ့ဆော်ရဲ့စေရနာလေးရောတယ်အဲ့ဒီစေရနာလေးတွေကပါဠိလိုကာမခေါ်ပါတယ်အဲ့ဒါကိလေသာဟိုအကြောင်းပြုပြီးတော့ဗောလေကောင်းဆိုးအမျိုးမျိုးသောကိုလို့ဆိုတာအပြုတွေအဲ့ဒါလေးလေပတ်ပြီးတော့ ဖြစ်လာတာပဲသူတို့ဖြစ်တော့လည်းပဲဆင်းရဲပါပဲနောက်တစ်ချိန်ကြားလို့ရှိရင်မကောင်းကံကြောင့်မကောင်းကျိုးတွေကလည်းတလူလူတလုံးနဲ့ခံရတာကောင်းကံကြောင့်ကောင်းကျိုးဆိုတာလည်းပဲအိုနာစေဒုက္ခပြေတွေကဒါတွေကလည်းမဆုံးနိုင်တာကြီးအများကြီးပါပဲကောင်းတာလေးဆိုတာတကယ်အမကံရရှိတဲ့ကောင်းတယ်ဆိုဘာမှမရှိပါဘူးဒီမှာအဲအဲ့ဒါလိုကံမျိုး အဲကိလေသာအကြောင်းပြုပြီးတော့ကောင်းဆုံးအပြုအမူတွေပြုတာကကာမဝတ္တာတဲ့လဲပတ်ပြီးတော့ဆင်းရဲဒုက္ခတွေဖြစ်နေတာဥပကဝတ္တဒုက္ခဆက်ရှိပါသေးတယ်ဥပကဆိုတာကအကျိုးရအကျိုးဆက်တရားတွေပေါ့ကျိုးရဆိုတာကအရှိရကောင်းကံဆိုးကံကြောင့် ကောင်းကံကြောင့်ကောင်းဘဝမှာစပြီးတော့လူလောကဆိုလို့ရှိမိဘနဲ့မှာဥပ္ပါနဲ့ဥပ္ပရိစပြီးတော့ပူပေါင်းတဲ့အချိန်ကစပြီးတော့အဲ့ဒီအစာလေးကိုဒါပရိသေယူတဲ့ကာလခေါ်ရတာအစာကောင်းဟွန်းအစာကောင်းပေါ်လေဒီမှာကောင်းစားကျူရင်းလို့ခေါ်တာပေါ့သူကတော့ မကောင်းမကောင်းကံလို့ဆိုမကောင်းကျိုးပေါ့လေဆိုးရတဲ့ဘဝဒီမှာစပြီးတော့ဖြစ်တာပဲနော်ကောင်းကံမကောင်းကြကောင်းရအရှိန်ရှိသေးရဲ့ဆက်ပြီးတော့ပေါ့လေကိုလိုမြင်လိုက်ကြားလိုက်နားလိုက်စားလိုက်ကြည့်လိုက်သိလိုက်ဆိုတာဒါတွေဖြစ်နေတော့ဒါကျိုးဆက်တွေခေါ်ပါတယ်ကျိုးကျိုးဆက်တွေအဲ့ဒါတွေဟာခုနက ပံကလည်းသူတို့လဲပတ်ပြီးတော့ဖြစ်နေတာသူတို့လည်းပဲရှင်းရဲမှာထည့်ထားပါလေအဲဒါကိုဝိပါကဝတ္တလို့ခေါ်ပါတယ်ကိုယ်ကဝတ္တဒုက္ခလို့ခေါ်ပါတယ်အဲဒါလည်းပဲပါဆောင်ဖြစ်တယ်လို့ဆိုတော့သူပြုထားတဲ့ကောင်းကံမကောင်းကံကြောင့်ကောင်းကံမကောင်းကောင်းကံကြောင့်ကောင်းကျိုးဆိုးပြီး ကျိုးရည်ကျိုးဆက်တွေဖြစ်နေတာတဲ့ဒါဥပကဝဋ္ဌလို့ခေါ်ပါတယ်ဆိုလိုတာကတော့အကိလေသာကိုအကြောင်းပြုပြီးတော့ကာမဝဖြစ်တဲ့ကာမဝကြောင့်ဥပကဝတိဖြစ်တဲ့ဥပကဝဖြစ်လာပြီဆိုလို့ရှိရင်ခုနဝိဇ္ဇာနဲ့တဏှာကတော့အငွေ့အသက်အနေနဲ့မျိုးအနေနဲ့သူကပါလာတာဖြစ်တော့ ဘဝတွေအဖြစ်ကြီးမမြင်ရဘူးဟုတ်ကြည့်ချင်ရရောအဲ့ဒါတွေဘဝတွေဆာလုံးလာကြရောအာယုန်တွေလည်းဆာလုံးလာကြရောဆွဲလန်းလာကြရောဆွဲလန်းလိုက်တဲ့ကိလေသာတွေကမျိုးမျိုးသောကံတွေပြုကာမကိလေသာတွေပြုဒီလိုလည်းပဲဆာလဘလည်းပြီးတော့မပြောက်ဖြစ်နေတာကိုပါဠိလိုဝတ္တာလို့ခေါ်ပါတယ်အဲ့ဒါတွေကအကုန်လုံး လေပတ်ပြီးတော့ဖြစ်နေတဲ့ဆင်းရဲတွေကြီးပဲလက်ဆောင်ရည်တို့ဟောထားပါတယ်အဲဒီဝဆင်းရဲ၃မျိုးထဲမှာကိလေသာဝတ္တဆင်းရဲဟာအရေးပါဆုံးပဲသူမပြုတ်တဲ့မြသူမကင်းတဲ့မြတော့နောက်ပိုင်းကကောင်းကံဆိုးကံကောင်းတဲ့ကုဏ္ဏစိတာအပြုမှုမကောင်းတဲ့ကုဏ္ဏစိတာအပြုမှုတွေကတော့ ဖြစ်နေဦးမှာပဲအဲ့ဒါကြီးရှိနေသေးလို့ရှိရင်လည်းပဲအကျိုးရင်းအကျိုးဆက်တွေလည်းရှိဦးမှာပဲဘဝရလာပြီဆိုလို့ရှိရင်ဝိဇ္ဇာနဲ့တဏှာတက်ခံပါလာတော့တခါကိရိတာဝတိတက်ဖြစ်ဦးမှာပဲကိရိတာဝကနေပြီးတော့ကာမဝကာမဝကလည်းဥပကဝဆိုတာဝတ္တဆိုတဲ့အတိုင်းဒီကနေ့ဆလဘလည်းနေပါကိလေသာဝမပြတ်သမျှ မဝကလည်းပဲမပြတ်ဥပကဝလည်းပဲဆက်နေပါပဲကိလေမပြတ်ခံကဆက်ဝိဘက်မကင်းပြတ်ဆိုတဲ့အတိုင်းပေါ်လေဒါတွေသွားနေပါပဲကိလေသာဝပြတ်သွားလို့ရှိရင်ဉာဏ်နဲ့ကမ္မဝနဲ့ဥပကဝလည်းပဲသူဒီမင်္ဂလာရအောင်ပြအောင်လုပ်ဖို့မလိုတော့ကိလေသာပြတ်အောင်လုပ်လိုက်တာလည်းပဲဉာဏ်နှစ်ပါးအလိုလို ဖြစ်ပြီးသားပေါ့လေရအောင်လုပ်ပြီးသားဖြစ်သွားတာပါပဲအဲ့ဒါလေဒီလိုပြက်ကမ္မဆက်ဥပ္ပကေရိယမှာဆိုတာပေါ့လေလူမှာအစိတ်ပိုင်းအမျိုးမျိုးတွေရှိပါတယ်ခုံမိတ်ဟာအရေးပါဆုံးပဲအဲ့တော့လူတယောက်တိုက်ချင်ပြီဆိုလို့ရှိရင်ခေါင်းမိတ်ပြလိုက်ရင်ဈာန်ရည်ဘာမှလုပ်ဖို့မလိုတော့ဘူးကိလေသာကိုထည့်ရတယ်ပဲ ကောင်းပိုင်းတဲ့ဒုက္ခနာကိုရဲ့ကောင်းပိုင်းတဲ့တူတဲ့အဝိဇ္ဇာဟာအတိတ်အရေးကြီးဆုံးပဲအဝိဇ္ဇာဟာဘဝဖြစ်ခြင်းရဲ့ကောင်းပိုင်းပဲသူကတော့သူရှိနေလို့ရှိရင်ဘဝကြီးဆက်ဖြစ်မှာပဲသိကြတယ်သူရှိလို့ရှိရင်တော့ဘဝမရှိတော့ဘူးအဲဒါသူ့ဖြစ်လိုက်လို့ရှိရင်ဉာဏ်နဲ့ဟာတွေလည်းအလိုလိုဖြစ်ပြီးသားဖြစ်သွားမှာပါပဲ အဲ့ဒီအချက်တွေကိုတော့နောက်နေ့ကျမှစာတုနဲ့လက်တွေ့နဲ့ပေါင်းစပ်ပြီးတော့ရှင်းလင်းတင်ပြပါမယ်ဒီနေ့ကတော့တဏှာကြီးပြည့်သွားတော့ဒီမှာပဲရကြအောင်စို့